ခန်းကြီး39အငယ်1မှ30ဤအမှုကြောင့်ငါနှလုံးသည်တုန်လှုပ်၍မိမိနေရာမှရွေ့သွား၏မွဲတော်မူသောအတန်နှင့်နှုတ်တော်မှထွက်သောအတန်ကိုစိစိနားထောင်ကြလော့မူကောင်းကင်အောက်၌အနှံ့ပြားလွတ်၍မြေကြီးစွန်းတိုင်အောင်လျှက်စစ်ပြက်စေတော်မူ၏လျှက်စစ်ပြက်ပြီးမှအတန်တော်ထွက်၏ဘုံအာနုဘော်တော်အတန်နှင့်မိုးချုံတော်မူ၏ အသံတော်မြည်သောအခါ မိုဃ်းသက်မုန်တိုင်းကို ချုပ်တည်းတော်မမူ။အံ့ဩဘွယ်သော အခြင်းအရာပါလျက်၊ဘုရားသခင်သည်အသံတော်နှင့်မိုဃ်းချုန်းတော်မူ၏။ကြီးသောအမှု၊ငါတို့နားမလည်နိုင်သော အမှုတို့ကို ပြုတော်မူ၏။မြေပေါ်မှာဖြစ်စေ၊မိုဃ်းပွင့်ကို၎င်း တုံဖြင်းသော မိုးရေနှင့်တကိုးတော်ကြောင့်ပြင်းထန်သောမိုးရေကို၎င်း မိန့်တော်မူ၏။ဖန်ဆင်းတော်မူသောလူအပေါင်းတို့သည်ကိုရော့ကိုသိမိအကြောင်းလူတိုင်းလုပ်သောအလုပ်ကိုစီးတားတော်မူ၏။ထိုအခါတာရဲတို့သည်မြေတွင်တဲသို့ဝင်၍သူတို့နေရာ၌နေတတ်ကြ၏။လေပွေသည် တောင်မျက်နှာမှ၎င်း အချမ်းသည်မြောက်မျက်နှာမှ၎င်းထွက်လာတတ်၏။ဘုရားသခင်မှုတ်တော်မူသဖြင့်၊ရေခဲဖြစ်၍ရေမျက်နှာသည်ခဲလျက်ရှိ၏။မိုဃ်းတိမ်မှမိုဃ်းရေကိုသက်ရောက်စေ၍၊ရောင်ခြည်တော်အားဖြင့်မိုဃ်းတိမ်ကိုပျောက်လွင့်စေတော်မူ၏။လောကဓံမြေကြီးတရှောက်လုံးကိုမှာထားတော်မူသမျှအတိုင်းပြုစေခြင်းငှါပညာတော်အားဖြင့်လှည့်လည်စေတော်မူ၏။ဒဏ်ခတ်သော်၎င်း မြေတော်ကိုပြုစုသော်၎င်း၊ချမ်းသာပေးသော်၎င်းလာစေတော်မူ၏။14အိုယောဘ၊ဤစကားကိုနားထောင်လော့။ဘုရားသခင်၏အံ့ဘွယ်သောအမှုတော်တို့ကိုငြိမ်သက်စွာနေ၍ဆင်ခြင်လော့။ထိုအမှုတို့ကိုဘုရားသခင်စီရင်၍၊မိုဃ်းတိမ်တော်အလင်းကို ထွန်းလင်းစေတော်မူသောအခါသင်သည်သိသလော ပညာစုံလင်သောဖျား၏အံ့ဘွယ်သောအမှုတော်တည်းဟုသော မိုးတိမ်တို့သည် မပေါ့မလေးမှန်မှန်မိုးမိအကြောင်းပြုတော်မူသောအမှုကို၎င်းမြေပေါ်မှတောင်လေဖြင့်အချမ်းပြောက်စေတော်မူသောအခါတင်းဤအဝတ်သည်အဘယ်သို့သောအဖြစ်နှွေးသည်ကို၎င်း နားလေသလိုတွန်သောခြေမုံကဲ့သို့တည်လျက်ရှိသောမိုးကောင်းကင်ကိုတင်းသည်ဖျားသခင်နှင့်ဝိုင်းညီ၍ကြက်သလို ငါတို့သည်အဘယ်သို့လျှောက်ရမည်ကိုသွန်သင်ပါ။ငါတို့သည်မိုက်သောကြောင့်အလိုအလျောက်မလျှောက်တတ်ကြ။ငါပြောသောစကားကိုဘုရားသခင်အားကြားလျှောက်လိမ့်မည်လော။အကယ်၍လူသည်ဘုရားသခင်ကိုလျှောက်ဝံ့လျှင်ပျက်စီးခြင်းသို့ရောက်လိမ့်မည်။လေသည်လာ၍မိုဃ်းကောင်းကင်ကို ရှင်းလင်းစေသောအခါ၊လူသည်ထွန်းလင်းသောရောင်ခြည်ကိုမကြည့်နိုင်။မြောက်မျက်နှာမှ ရွှေရောင်ခြည်ထွက်တတ်၏။ဘုရားသခင်သည်ကြောက်မက်ဘွယ်သောဘုန်းအာနုဘော်နှင့် ပြည့်စုံတော်မူ၏။နန္ဒတကုရှင်ကိုငါတို့သည်စစ်၍မကုံနိုင်ကြ။အစွမ်းတတ္တိအဖျင်၎င်းတရားစီရင်ခြင်းနှင့်ဖြောင့်မတ်ခြင်းအဖျင်၎င်း ထူးဆန်းတော်မူ၏။အဘယ်သူကိုမျှညှင်းဆဲတော်မမူ။တို့ဖြစ်၍လူတို့သည်ကြောက်ရွံ့เสียအကြောင်းရှိကြ၏။ဉာဏ်ကောင်းသောသူစုံတယောက်မျှဘုရားသခင်ကိုမဖူးမကြည့်နိုင်ဟုမွဲဆို၏